အာခာရံဒုက္ခန္တဝုသိတမတိဝိသတိဧဝံအဘာဝိတံစိတ်တရာကောတမတိဝိသတိဆိုတဲ့ဒီဒေသနာတော်လေးချီခံပြီးတော့လေဟောကြားအိမ်နဲ့ဖြစ်ဖြစ်ကြောင်းနဲ့ဖြစ်ဖြစ်ပေါ့မိမိတို့အဆောင်တစ်ခုအဆောင်အဦတစ်ခု ဆောက်လုပ်ပြီးပြီးတဲ့အခါမှာကောင်းကောင်းမွန်မွန်မိုးကမထားဘူးဆိုရင်ဘုရားအပြင်အမိုးဆိုရင်လည်းပဲမိုးခြင်းစတာပေါ့မိုးမထားအကာဆိုရင်လည်းပဲအကာခြင်းဆက်ဆက်သွားအောင်ဖုံးမိပုံမိအောင်ကာယမထားဘူးဆိုရင်မိုးရွာတဲ့အခါမှာလည်းပဲမိုးရည် ရှူစီတတ်တယ်မိုးရေယူတတ်တယ်ဒေလာရင်လည်းပဲလေးတွေဝင်တတ်တယ်နေပူရင်လည်းပဲနေတော့ပြီးထိုးတတ်တယ်ဘာကြောင့်လဲဆိုတော့မိမိရဲ့အိမ်ကိုမိုးမိုးစဉ်အချိန်ခါကာလအကာကာစဉ်အချိန်ခါကာလတို့မှာတကယ်ကောင်းကောင်းမွန်မွန်စိတ်စိတ်ဆက်ဆက် အမိုးချင်းဆက်ဆက်နေအောင်အမိုးချင်းထက်နေအောင်မမိုးခဲ့တဲ့အတွက်ကြောင့်မိုးရင်မိုးပေါက်တယ်အဲတော့မိုးရွာနေတဲ့အချိန်မျိုးမှာမိုးမလုံနဲ့အေးမိုးမလုံနဲ့ကြောက်နေရတဲ့ပုဂ္ဂိုလ်ကြီးချမ်းသာသလားဆင်းရဲသလားသိဆင်းရဲတာမိုးမလုံဘူးဆိုရင်အဲ့ဒီပုဂ္ဂိုလ် ဘာပစ္စည်းမှအဲ့ဒီအိမ်ထဲထားလို့မရမိုးမလုံတဲ့အတွက်ကြောင့်ဘယ်ပစ္စည်းမှသိချလက်ချထားရလို့မရကောင်းမိုးရည်ဆူဆွဲကုန်မယ်ပစ္စည်းကုန်မယ်ဝတ်စားရည်ဆိုလည်းဝတ်စားရည်ပစ္စည်းကုန်မယ်တရားစာဥဒ္ဒရာနေဆိုရင်လည်းစာဥဒ္ဒရာနေဆူဆွဲပစ္စည်းကုန်မယ်တခြားတခြားအသုံးဆောင်ပစ္စည်းတွေဆိုရင်လည်းဒီလိုပဲမိုးရည်တွေဆွဲပြီးတော့ပစ္စည်းကုန်တယ် အဲ့လိုပဲကြောင်းဆိုရင်လည်းကြောင်းမိုးမလုံးနဲ့ကြောင်းနေရလူဆင်းရဲတာနောက်ဆုံးပြောရရင်ညအိတ်တဲ့အချိန်လေးတောင်မှဟေ့ရီဝါဝါအိတ်လို့ရရလားမရမိုးလုံးလို့လားမလုံးလို့လားမိုးမလုံးတဲ့အတွက်ကြောင့်တခါမိုးရွာပြီဆိုရင်ထားထားပြီးတော့အဲ့ဒီမှာ ပစ္စည်းပစ္စည်းတွေထားရင်ထားတဲ့ပစ္စည်းတွေမိုးလွတ်တဲ့နေရာရွှေ့ရကျလို့မဟုတ်ဘူးမိုးရီယိုနေပြီဆိုရင်လည်းယိုနေတဲ့နေရာကိုမိုးရီခံရအဲ့ဒီမိုးရီခံရပြီဆိုရင်ဒီမိုးရီခံထားတဲ့သလုံးချောင်းပုတ်စတယ်ပြည့်သွားရတော့ဆိုတော့ဒါကြီးရေထပြီးတွန်းရတယ် ဘုန်းကြီးတို့ငေလိခကဏတုံးကဘုန်းကြီးတို့တွန်းရွာနေရရွာကြောင်းမှနေရတာဆိုတော့ဘုန်းကြီးတို့ညီခဲ့ရတာလေးဆောင်ပဲကြောင်းကြီးပေါ့ဗျာလေးဆောင်ပဲကြောင်းကြီးတိုင်ပေါင်းများစွာရှင်းကြောင်းဘုန်းကြီးတို့ညီခဲ့ရတိုင်ပေါင်းများစွာနဲ့တည်ဆောက်ထားတယ်။ကောင်းရင်ကဘုရားကန်းဆောင်ကြီး တောင်ဘက်ဆောင်မြောက်ဘက်ဆောင်အလဲဆောင်အလဲကခမ်းမှာအလဲခမ်းမှာအလဲဆောင်ရင်တောင်ဆောင်မြောက်ဆောင်ဖျားဆောင်ရင်ဆိုတော့အလုံးစုစုပေါင်းဟာ၄ဆောင်တွေ့အဲဒီလိုဆိုတော့အဆက်ဆက်တယ်ဘုရားသံဘက်ကလည်းလေဟိုဘက်ကဘုရားဆောင်နဲ့တွဲထားဒီဆောင်ပါရင်အဲဒီမှာလေးပဲကြားထဲမှာရေးသျှောင်း တောင်ဘက်ဆောင်ပါလေပဲဒီဆောင်ပါကြီးနဲ့တွဲထားတာဆိုတော့ဟောကြားထဲမှာကြီးတစ်ချောင်းရောက်ဘက်ဆောင်ပါလေပဲဒီဆောင်ပါကြီးနဲ့တွဲထားတာဆိုတော့ကြားထဲမှာကြီးတစ်ချောင်းကျောင်းကြီးဆောက်ပြီးတဲ့ကဒီရေလျှောက်ထဲမှာဘသူမှဝင်ရှင်းတာလင်းတာမရှိဘူး။နောက်ပြီးတော့ကျောင်းလာတဲ့ရှိကျောင်းဆိုတော့စဉ်းစားကြည့်ဘုံနေနဲ့ဆင့်ဆင့် ဘုရားသန်းဆိုရင်လည်းကြည့်နေလို့ရှိရင်ပြတ်သက်သုံးဆောင်ပဲအဲ့ဒီဘုံကြီးပြတ်သက်တွေထဲမှာနေကြတဲ့သရဝါရဲ့ကိုယ်ကြီးအဲ့ဒီမှာကိုယ်ရင်နေကြတဲ့အခါကလာကြတော့ကိုချီနဲ့အကုန်လုံးဟာမြင့်ပါစုပ်ပြအဲ့ဒီထဲမှာတောရဆိုတော့တစ်ပင်တွေကလည်းတစ်ရွက်တွေကကျွေကျွေရနတစ်ပင်တွေကတစ်ရွက်တွေကအဲ့ဒီရေလျှောက်တွေလည်းစိတ်ကြီးကြ အဲဒီရေတျောက်တွေနဲ့သိရွက်တွေနဲ့ပိတ်ဆို့ခုချီးတွေနဲ့ဒီခါနဲ့ပိတ်ဆို့ပြီးတော့ရေတျောက်တွေကအကုန်ပေါက်တဲ့အခါကဏ္ဍကြတော့အဲဒီမှာမိုးရွာရင်မိုးရေတွေယိုလာမိုးရွာရင်ပါရင်ယိုတယ်မိုးရေတွေယိုလာနောက်ပြီးတော့ကျောင်းတွေကလည်းအဆောင်ဆောင်ဆက်ထားတာဖြစ်တဲ့အတွက်ကြောင့်အဲဒီမှာအမိုးတွေကလည်းတချို့နေရာတွေကသူ့ချက်တွေလွတ်တချို့တွေကရှင်းရဲ့ကျောင်းကြီးဆိုတော့ဒါလည်း တန်တွေကပြုတ်တွတွေကလမ်းမိုးတွေကပက်ဘုန်းကြီးတို့နေကြရအဲ့လိုကြောင်းကြီးနေကြရငယ်စဉ်တော့ကအဲ့လိုကြောင်းကြီးနေကြရဆိုမိုးရွာပြီဆိုရင်ဘုန်းကြီးလည်းအရေးကျတာဘုန်းကြီးလည်းထားဘုန်းကြီးကအရေးကျလို့ဘုန်းကြီးထားပြီဆိုမှတော့ကျောင်းသားကိုရင်ရောနေလို့ရသေးတယ် တခါလေပေါ်ဟင်းပြီးဟဲ့ဝင်နေထားဆိုပြီးတော့တခါလေရေခမ်းဆိုမထားတဲ့ကိုရင်တော့ဘယ်တော့နဲ့သိပေါက်လာတယ်အဲဒီမှာထားပြီးကြေကြေရာချီကုန်းလေးဆွဲရေစလုံးလေးဆွဲဆွဲယူပြီးရေခမ်းတချို့ရေတွေညာကျတဲ့နေရာကြတော့ရေအင်းလုံးကြီးတွေနဲ့ခံတာအဲတော့ရေအင်းလုံးကြီးတွေနဲ့ခံထားတဲ့ခါကျတော့ရေတွေကရေတစ်ချောင်းတွေကအကုန်လုံးအသက်မလဲနိုင်တော့ ရေရင်ပြည့်ပြီဆိုရတာထပြီးတော့ဒါဘုန်းကြီးကဘုန်းကြီးကိုယ်တိုင်လည်းပဲထပြီးရေတော်ကိုရင်လေးကျောင်းသားကြီးတွေနှိုးနှိုးပြီးတော့ဒါရေခတ်တော်ရရင်ရေရင်ပြည့်တယ်ကဲစဉ်းစားကြည့်ဒီရေဝါလားမဝါဘူးလားဒီရေမဝါဘူးမိုးလုံးလို့လားမလုံးလို့လားမလုံးတဲ့ကြောင်းကြီးကဒီရေကိုမဝါကိုယ်တိုင်ကိုယ်တွေ့တယ် ဘုန်းကြီးတို့ကိုယ်ရေးကြုံရတာမိုးရွာတရားဝတ်ဒီမှာမြတ်စွာဘုရားလည်းမိုးကာထားတဲ့မိုးထားတဲ့အမိုးဟာကောင်းမွန်စွာမိုးကံမထားလို့ရှိရင်ဒီမှာမိုးရွာရင်မိုးရီမိုးပေါက်တွေယူတယ်အဲဒီလိုပဲယထာအာဂရံဒုက္ခန္တဝတိသမတိဝိသတိဧဝံအဘဝိတံစေတရာဂောသမတိဝိသတိ ဒုသနာမကောင်းတဲ့ခြင်းမိုးကာရီထထသောသက္ကာရံအင်းကိုဖြရွာသောမိုးရင်မိုးပေါက်သည်သမတိဝိသတိယတာတွင်ပေါင်ယူစည်းတကဲ့သို့ဧဝတတ္တပမာသာယူထို့သူသာမယင်အဘဝိတံဘာဝနာမှကျင်းသောအဘဝိတံရှုမှတ်မှုဘာဝနာတရားမှကျင်းသောစိတ်ဓာတ်စိတ်ကို ရာဂောရာဂဆိုတဲ့တရားဒီသမတိဝိသတိထိုးပေါက်ဝင်ရောက်ပါ၏အဲဒီကောင်းမွန်စွာမိုးကမထားတဲ့အိမ်ကြောင်းတက်ဒီမှာမိုးရွာရင်မိုးရင်မိုးပေါက်တွေယူစည်းသလိုတဲ့ရှုမှတ်မှုဘာဝနာမှာကျင်းနေတဲ့ပုဂ္ဂိုလ်ရှုမှတ်မှုကျင်းနေတဲ့ယောဂီသွားရင်မှလည်းပဲရှုမှတ်မှုလွတ်နေတယ်ရက်စင်ကမှလည်းပဲရှုမှတ်မှုလွတ်နေတယ် ထိုင်ဣရိယာပုနဲ့နဲ့ရှုမှတ်ဖို့လွတ်နေတယ်။အဲဒီလိုရှုမှတ်မှုကင်းနေတဲ့ပုဂ္ဂိုလ်ရဲ့စိတ်မှလည်းပဲရာဂဆိုတဲ့တရားတွေဝင်နေ။ဗာတရားတွေဝင်နေ။ရာဂဆိုတဲ့တရားတွေဝင်နေဒေါသဆိုတဲ့တရားတွေမောဟဆိုတဲ့တရားတွေမာနဆိုတဲ့တရားတွေဝင်နိုင်တယ်။ဒါရှုမှတ်မှုလွတ်လို့လားမလွတ်လို့လား။ ရှုမှတ်မှုလွတ်နေလို့တဲ့ရှုမှတ်မှုကင်းနေလို့ဒါကြောင့်အမှန်လွတ်နေပြီဆိုရင်မကောင်းစိတ်တွေဝင်လာပဲ။ဒါနဲ့မိုးရေမိုးပေါက်တွေကောင်းမွန်စွာမိုးကံမထာလို့မိုးရေမိုးပေါက်တွေယိုစီးယိုစီးတယ်လို့ယိုစီးတဲ့အကြောင်းတွေနေသိနေမှနေရတဲ့ပုဂ္ဂိုလ်ကြီးဆင်းရဲတယ်ဆိုတာလေဘုန်းကြီးတို့ပုံမြင်လေးတစ်ခုဖတ်ဖို့ပါလေပုံမြင်လေးတစ်ခု တကားအပူနဲ့ဘုံကြီးအပူဆိုတဲ့အပူလေးအဲဒီဘုံကြီးနဲ့မှအခုလိုကြောင်းကြီးကရှေးကြောင်းကြီးရှေးကြောင်းကြီးမိုးကမလုံတဲ့ခါကလည်းကြတော့ဘုံကြီးကမိုးရွာတာထထပြီးတော့မိုးကမိုးရီခံရတော့တကယ်တော့မိုးလေးတစ်ကြောင်းပြောင်းရွာရင်သင်္ကန်းလေးကောင်းမှုချုပ်ကိုွေးပြီးတော့အိပ်ရရမှာနှက်နေရတယ် အခုမိုးရွာတိုင်းမိုးရွာတိုင်းစိတ်ကိုမနေရထထပြီးရေခံရတော့ဘုန်းကြီးကဒါနဲ့ကြောင်းတကာစီသွားပြီးတော့ရွာတဲ့ကြောင်းတကာကြောင်းတကာဒီဘက်ဆောင်ကတော့ချိန်မိုးမလုံးဘူးအဲတော့ကြောင်းမိုးလုံးအောင်အမိုးလေးမိုးပြပါဦးကြောင်းတကာရင်သွားပြောကြောင်းတကာကျမဗျာတကယ်တော့ဒီနေ့စကားတွေပါရင်အစဉ်ပြေလာခဲ့လို့ရှိရင်တကယ်တော့မိုးပါမယ်ဗျာပေါ့ ဒါပေမဲ့မိုးလေဝသအဆင်မပြေတဲ့ခါကလာကြတော့ကောက်ပဲတိလံတပါအဆင်မပြေအဆင်မပြေတော့ကျောင်းကအမိုးပြင်မမိုးနိုင်အဲ့တော့မိုးရေကမိုးရွာပြီဆိုရင်မိုးရွာတာပဲမိုးရွာရင်ဘုန်းကြီးကသိညစ်တော့ကျောင်းထိုင်ရတယ်သမဏဒုက္ခကိုဖြစ်တာအဲ့ဒီမှာသိညစ်တဲ့အခါကျတော့မိုးလေးတောင်ကမိုးညိုလာပြီဆိုရင်ဘုန်းကြီးကသင်္ကန်းလေးကောင်းချုပ်ပြီးရွာလဲရောက်တယ် ကျောင်းတကာစီရောက်လာကျောင်းတကာစီရောက်လာတဲ့တိုင်မိုးရညိုးလာမိုးရရွာရင်မိုးရကျိုလိုက်တာဆောင်းလေးမိုးပေးပါဦးတမပြန်အဲရောကျောင်းတကာကလည်းမိုးညိုမှာကိုကြောက်ကြောက်တာလေတောင်ကမိုးရညိုးလာတဲ့စီကိုကြောက်ဘာလို့ကြောက်လဲဘုန်းကြီးကမှကြောက်ကျောင်းကမိုးညိုလာတဲ့ဘုန်းကြီးကလာတော့မှကြောက်ကျောင်းမိုးပေးဖို့အဲတောင်ကမိုးညိုလာပြီဆိုရင်တကာလည်းကြောက် ကြာတော့တောင်ကမိုးညိုလာတော့တကားနဲ့စိတ်ညစ်စိတ်ညစ်တော့တကားနဲ့ပစိုးလေးပကုံးတင်ပြီးတော့ပြင်မဲ့ရွာပြင်ထွက်ဘုန်းကြီးရတယ်တကားနဲ့မိုးပေါ်မော့ကြည့်မိုးရနာပြင်မိုးရရွာရင်တော့ယိုးဒီလောက်တော့ကြောင်းမလုံးနဲ့ကြောင်းနေရတယ်ထူးပါဘူးသေတာကောင်းတာဘုန်းကြီးကဲတမနာဒုက္ခမှာမရဘူး ရဟန်းပြည့်ပြီးတော့မိုးလေးရွာရင်သင်္ကန်းလေးကောင်းမှုချုံကိုယ်နေရမှာအခုတခါမိုးရင်ခံရတာတဲ့တရားလည်းကောင်းတယ်ကွာဆိုကိုကြီးကလည်းသင်္ကန်းလေးကောင်းမှုချုံပြီးတခါထွက်လာကြောင်းပြန်ဘုရားလည်းတရားလည်းမိုးညိုလာလို့ဘုန်းကြီးလာတော့မှာပဲဒါရင်တော့ဘုန်းကြီးကြောင်းပြန်ခိုင်းတော့ငါမှလည်းကြောင်းမှမမိုးနဲ့မကျင်နိုင်စပါးကလည်းမရဓာတိဂုရုက မကောင်းအဲရောငါလည်းတရားကောင်းတယ်ဆိုပြီးသူကလည်းရွာပြင်ထွက်စူးလေးကျင်တယ် လေဝင်ကြည်ရောဆိုတော့မောင်မောင်မဲမဲချိန်နေမှာအဲ့မှာထွက်လာတဲ့အခါကလည်းကြောင့်ဘုန်းကြီးနဲ့တွားဆုံးဘုန်းကြီးဖိတ်ယူလေးပါဘုရားနဲ့ကြောင်းလာတာငါကွာဘယ်သူမှမသိဘူးကျောင်းလာတယ်မောင်မဲမဲဆိုဘုန်းကြီးရောသူကမသိဘူးမရဘူးဘုရားလည်းငါကွာအဲ့မှာငါဘယ်သူလဲဆိုတော့ဘယ်သူပဲဆိုတော့ဘာလို့ကျောင်းလာတာဘာလို့လဲဟောကိုတော်ကလည်းမေးရတယ်ရှိသေးတယ် တောင်ကမိုးညိုလာပြီသူကိုယ်တော်ရောက်လာလူတွေစီဝါကြီးကောင်းမှမသိမကောင်းမှမသိကိုယ်တော်ကြောင်းပြေမိုးကြီးပဲကိုယ်တော်တခါလေမိုးလေးညိုလာပြီသူကိုယ်တော်ရောက်လာကိုယ်ဟောမိုးလေးညိုလာအဲ့တော့ကိုယ်တော်ရောက်လာတပြည့်တော့ကြောင်းလည်းမပြင်းနိုင်ဘူးတခါစီဝါကြီးကမကောင်းမကောင်းတော့ကိုယ်တော်ပြောတော့မပြင်းနိုင်တော့ဒီလိုစိတ်ညစ်တယ်ဟောသိမလို့ကိုယ်တော်ကဲရှင်ဘုရားကပေါ့လားဟောမင်းကပဲမေးရသေးကွာ ဖုံးကြီးကွာတယောက်တည်းနေရတာမင်းတို့လိုမိသားစုနဲ့နေရတာမဟုတ်ဘူးမိုးလေးရွာလို့ရှိရင်ငါသင်္ကန်းလေးချုပ်ပြီးကွေးနေရမှာအခုကွေးကုန်နေရအောင်သင်္ကန်းလေးချုပ်ပြီးကွေးနေရမှာအခုကွေးကုန်နေရအောင်မိုးရေပြထခံရတယ်အဲတော့ခုမိုးတွေကဘုမတောင်ကမိုးတွေရိုးလာရွာတော့အဲတော့မင်းစီလာကြတော့လည်းမင်းကကြောက်ပြမပေးဘူးမိုးဝပင်နေတယ် အဲ့တော့မိုးမလုံးရင်ကြောင်ကြီးနေရတဲ့သူတော့မထူဘူးသေတာကောင်းတယ်သူကငါလည်းသေမလို့ပဲဟုတ်ကဲ့ဘုန်းကြီးကလည်းသေမလို့ကြောင်းကလည်းသေမလို့တဲ့ဒါနဲ့ကဲဒီလိုဆိုရင်အရှင်ဘုရားလည်းသေတယ်ဒီမျိုးလည်းသေသေကြလို့ကိုတော့ဟောဒီလဲလမ်းမှာမထားဘူးလဲလမ်းမှာမထားတာကိုတော့လည်းအဲ့ဒီပဲလဲ လေပင်ဘက်ကအဲ့ဒါလေရဘက်ကလေပင်ရဘက်ကကိုယ်လည်းပဲဒါတိတ်တပြီလို့လည်းဟောဒီဘက်ကလည်းပဲဒါတိတ်နေဘယ်လင်းလာတာမဆောက်ဘူးကိုတော့ဒီလိုတို့ပြေးရလို့ဆိုပြီးเจ้าတော်ကလည်းပုံကြည့်နေတယ်ကလည်းအဲ့ဒီမှာသင်္ကန်းเจ้าပေါ်မှာကန့်လန့်ကြီးတွေအိတ်ကြတယ်ဘုန်းကြီးတို့ဟိုတိတိရွာတွေတော့မသိဘူးနော်ဘုန်းကြီးတို့ရွာဘုန်းကြီးတို့ရွာရဲ့အခြေအနေပေါ်တာရှစ်ခေတ်ကအခုပြတ်မဟုတ်ပါဘူးဘုန်းကြီးတို့ရှစ်ခေတ်ကအဲဒီမှာစပါးချိတ်တော့လေဆိုရင်ဘုန်းကြီးတို့ စကားတွေဆံဖြစ်အောင်ကြိတ်ကြပေါ့အဲ့ဒီမှာမြို့မှာပဲဆံဆက်တရားရှိတယ်ဆံဆက်တွေရှိတဲ့အခါမှာဘုန်းကြီးတို့ရွာပုဂ္ဂိုလ်တွေကနေတော့ကြည့်ရင်တနေ့ကုန်တယ်အဲ့တော့တနေ့ကုန်အလုတ်ကန်အပြတ်မခံနိုင်နဲ့ညနေကိုနေဝင်ကြီးတွေရောမှရွာကထွက်ကြတယ်စမားချိန်မဲ့လူတွေဘုသူအိမ်ကချိန်နေတယ်အဲ့ဒီမှာ၄၅၆ဦးစမားချိန်ကြမယ်ဆိုပြီးသွားကြသူဆိုပြီးတော့ညကိုထွက်သွားတယ် စဘာတွေတင်းနဲ့တင်းပြီးထွက်သွားပြီးရုပ်မှညဆန်ဆက်မှသွားပြီးဆန်ချိတ်ကြတယ်ညဆန်ချိတ်ကြည့်ဆိုရင်မနေ့ကမှအဲဒီမှာဆန်ချိတ်တွေလည်းဒီကရပြန်လာကြတာမြို့อ่ะအဲဒီလိုဆိုတော့ဇွာတဲ့ကဆန်ချိတ်ကြမဲ့ပုဂ္ဂိုလ်တွေစဘာဆန်ချိတ်ကြမဲ့ဆန်ဖြစ်အောင်ချိတ်ကြမဲ့ပုဂ္ဂိုလ်တွေကစဘာလဲပေါ်မှာပြည့်တင်ပြီးတော့လေတည်းဒီမှာနှစ်ယောက်နှစ်ယောက်ပေါ့လေအဲဒီမှာလဲပေါ်မှာ ဆန်စကားကြီးအစ်တင်ပြီးတော့မြို့တက်ပြီးဆန်ကြိတ်ကြမယ်ထွက်လာကြထွက်လာကြတဲ့အခါကလာကြတော့ကြွားပြင်တော်တော်နှမ်းနှမ်းလေးရောက်တော့နွားကြီးရှိကိုနွားကြီးမောင်းမရနွားကြီးကမောင်းမရရှူရှူနဲ့နွားကြီးတပြားနဲ့တုတ်တယ်မောင်းမရရှိမလို့နွားကြီးကြောက်ရှိမလို့အဲ့ဒါနဲ့တခါနဲ့လဲပေါ်ကရှိတော့ပုဂ္ဂိုလ်ကမတ်တရက်ကြီးလှမ်းပြီးရှိပြီးလှမ်းကြည့်တဲ့တော့ဟာမင်းမကြီးပါ အရာနဲ့ပါပဲသူလည်းအရင်ဆုံးပြီးတော့ပေါ့အဲ့ဒီမှာလက်ဥမှာထိုးထားတဲ့တခါလေဓမ္မကံကြီးတော့ဟေ့ရှိရပါလေဘသူတွေလဲကွာလှမ်းပေါ်တယ်အဲ့ဒီမှာလှမ်းပေါ်တဲ့အခါကျတော့မှဘုန်းကြီးနဲ့ကြောင်းလို့ကငါတို့ဟေ့လို့လှမ်းငါတို့ဆိုတာဘသူတွေလဲဆိုတော့မှောင်ကြီးတဲ့ဆိုတာဘယ်မှမသိဘူးအဲ့ဒါဘသူကွာဆိုတော့တော့မှအော်ဘာဖြစ်ကြလဲကိုလိုလူကသိကျင်လို့လားသိကျင်လို့ဟေ့ဒီကဆိုတော့သိကျင်လို့ဟေ့ ပြေကျင်လို့ဆိုရင်ဘာကြောင့်တော့ပြေကျင်တာလဲဆိုပြီးတော့အဲ့ဒီမှာသွားလက်ဘဝလူကြီးဆင့်သွားကြတာဘာကြောင့်ပြေကျင်တာလဲကဲဘုန်းကြီးကလည်းဘာလို့ပြေကျင်ရတာလဲဟိုเจ้าတကာဘာလို့ပြေကျင်ရလဲတော့သူတို့ဖြစ်တဲ့အကြောင်းပေါ်လေမိုးလေးညိုးလာပြီဆိုရင်ဘုန်းကြီးကလည်းမိုးရွာတော့เจ้าကမိုးမလုံတော့ခါအေးရေကိုဝမ်းအောင်မအေးရတော့စိတ်ညစ်လို့ဘုန်းကြီးကအဲ့ဒီမှာเจ้าတကာစီเจ้าလေးမိုးခံเจ้าတကာလည်းပဲစီးပွားရေးမကောင်းအောင်မမိုးနိုင် အဲဒါကြောင့်တော့ကာကျကျလို့ဘုန်းကြီးကမိုးညိုတယ်လာလာပြီးတော့ကြောင်းပြင်ဖို့ပြောတယ်စီးပွားရေးကမကောင်းတော့ဟိုကလည်းမုံမမိုးပြင်နိုင်ကြောင်းမပြင်နိုင်အဲဒီမှာစိတ်ညစ်လို့တို့ဒီလိုဒီလိုကြောင်းကြောင်းတော့တော့ဩကဲဒီလိုဆိုရင်ဘုန်းကြီးအကူနဲ့တက္ကရာရဲ့အကူပဲဘုရားပို့ပူလေသိအောင်ဆိုပြီးတော့အဲဒီမှာစဘာဆန်ကြည့်ဖို့ွားတဲ့ပုဂ္ဂိုလ်ကြီးကလည်းခါတယ်လဲပေါ်ကစဘာတွေလည်းနဲ့ဆုတ်လို့လား ဆုပ်ယူလာပြီးတော့ဘုန်းကြီးပေါ်နဲ့အဲ့ဒီတကားပေါ်မှာပြစ်ကျဲလိုက်တယ်။ဘုန်းကြီးပေါ်ရောက်တဲ့စပားကြီးကတခါပေါက်ပေါက်ကြီးထားပွင့်လာတယ်။ဘသူဘူကဘိုးဘူလား။ဘုန်းကြီးဘူကဘိုးဘူလား။တကားအပူလည်းဘုန်းကြီးဘူကလာတယ်မရှိဘူးဘူကလား။ရှိလို့ဘူကတာမဟုတ်မရှိဘူးဘာမှမရှိကိုယ်တိုင်ထလို့လည်းမရတော့ဘုန်းကြီးဘူးနေရတာသူများအားကိုးနေရတာ။အဲ့ဒါကဘုန်းကြီးပေါ်မှာကြားတယ်အခါလည်းကဘာကြီးကပေါက်ပေါက်ကြီးထားပွင့်လာတယ်။ ဒါကြောင့်လေဒါသူ့ရဲ့အရင်စစ်ပြန်ပြီးစမ်းစစ်ကြည့်တော့ကြောင်းမိုးလုံလို့လားမလုံလို့လားကဲမိုးမလုံတဲ့အတွက်ကြောင့်မို့တခါရောဆရာရောတခါသိကျင်ရတာကိုယ့်ကိုယ်ကိုယ်ကသိနေသိကြတော့ဒီဖြစ်တယ်ဒါကြောင့်မိုးမလုံတဲ့အိမ်မိုးမလုံတဲ့ကြောင်းနေရချမ်းသာသလားဆင်းရဲသလားသိဆင်းရဲအဲဒီလိုပဲတဲ့ဒီမှာမြတ်စွာဘုရားက ဘာဝနာကင်းနေတဲ့ပုဂ္ဂိုလ်ရှုမှတ်မှုလွတ်နေတဲ့ပုဂ္ဂိုလ်ရှုမှတ်မှုကင်းနေတဲ့ပုဂ္ဂိုလ်ကုရိတာရောက်လာတယ်တရားအထုမယ်ဆိုပြီးတော့ရိတာရောက်လာပြီးတော့ထိုင်ကမ္မထံတော့ထိုင်ရှုမှတ်ပါရဲ့အဲ့ဒီထိုင်ရှုမှတ်နေစဉ်မှာတော့ရာဂဒေါသမောဟမဝင်နိုင်ဘူးထားအဲတရားနဲ့ဖြုတ်လို့ဘာမှရှုမှတ်မှုမပါဘူးရက်တော့လည်းရှုမှတ်မှုမပါသွားတော့လည်းရှုမှတ်မှုမပါစားတော့လည်းရှုမှတ်မှုမပါ အဲ့ဒီရှုမှတ်မှုဘာဝနာကျင်းနေပြီဆိုရင်အဲ့ဒီကျင်းနေတဲ့အချိန်မှာရာဂဒေါသမောဟဆိုတဲ့ကိလေသာတရားတွေဝင်နိုင်သလားမဝင်နိုင်ဘူးလားညာဝင်နိုင်တယ်ဒါကြောင့်မြတ်စွာဘုရားကအဲ့ဒီစိတ်ကိုမိုးမလုပ်တဲ့အိမ်ကဥပမာပေးတာယထာအဂါဒဒုက္ခနာဝုတိသမတိဝိသတိဧဝံအပဝိတစိတ်တာရာသောသမတိဝိသတိဒုက္ခနာမကောင်းသဖြင့်မိုးကာ၍ထားသောအခါရာအိမ်ကို ဗုဒ္ဓီရွာတော်မွေးမူပေါက်သည်သမတိဝိသတိယထာဆင်းပေါက်ယိုစည်းသလိုဧဝံတတပမထာယုထုသူသာလျင်အဘဝိတံဘာဝနာမကင်းတော်ဝါရှုမှမူကင်းတော်စိတ်တစိတ်ကိုယ်ရာဘောရာကဆိုတဲ့တရားသည်သမတိဝိသတိထူပေါက်ဝင်ရောက်ပါ၏အဲဒီလိုရှုမှတ်မှုကင်းနေတဲ့ပုဂ္ဂိုလ်ထိုင်ရမှလည်းရှုမှတ်မှုကင်းနေတယ် ရရမှလည်းရှုမှတ်မှုကင်းနေတယ်သွားရမှလည်းရှုမှတ်မှုကင်းနေတယ်လျောင်းမှလည်းရှုမှတ်မှုကင်းနေတယ်စားရတောက်ရမှလည်းရှုမှတ်မှုကင်းနေတယ်မြင်ရကြားရနားရမှလည်းရှုမှတ်မှုကင်းနေတယ်အဲဒီလိုရှုမှတ်မှုတတိလွတ်နေတဲ့ပုဂ္ဂိုလ်ရဲ့သံတမာယာကဒေါသမောဟဆိုတဲ့ကိလေသာတရားတွေဝင်နိုင်မလားမဝင်နိုင်ဘူးလားဒါဒီလိုကိလေသာတရားတွေဝင်နေဆိုတာတတိလွတ်နေလို့လားမလွတ်လို့လား တိလွတ်နေလို့ရှုမှတ်မှုတွေလွတ်နေလို့ရှုမှတ်မှုဆိုတဲ့တတိလေးသာတောင်းလေးကပ်ပြီးတော့ထားမယ်ဆိုပါရင်အဲဒီရာဂဒေါသမောဟဆိုတဲ့ကိလေသာတရားတွေဝင်နိုင်ပါဦးမလားဗျာဒါကြောင့်ယတအာဂတံသုသနာဝုဖိနသမတိဝိသတိဧဝံသူဘာဝိတံစိတ်တရာဂောနသမတိဝိသတိ သူတန်နဲ့ကောင်းစွာမိုးကံ၍ထာသောအာဃာရအင်းကိုဘုကြီးကျွမ်းတော်မူ၏မူပေါက်သည်သမဏသမတိဝိသတိယတမထိုးပေါက်မဝင်ရောက်နိုင်သလိုကောင်းမွန်စွာမိုးထားတဲ့အမိုးကောင်းမွန်စွာမိုးထားပြီဆိုပါရင်အမိုးကိုကြကြနာနာစီစီဆက်ဆက်ထရမယ့်နေရာကိုလည်းပဲသူ့ရဲ့စံချိန်စံညွန်းမိအောင်စံညွန်းမိအောင်ထပ်ရမယ် အဲဒီလိုကောင်းမွန်စွာမိုးထားမယ်ကောင်းမွန်စွာကာယထားမယ်ဆိုပါရင်မိုးရင်မိုးပေါက်ပြီးဝင်နိုင်မှာလားမိုးရင်မိုးပေါက်ပြီးမိုးရီဘလောက်ပဲရွာရွာဘလောက်ပဲရွာသွန်းရွာသွန်းမိုးရင်မိုးပေါက်ပြီးမဝင်နိုင်ဘူးမယိုနိုင်အဲဒီလိုပဲဒီဘာဝနာတရားဘာဝနာစိတ်နဲ့မေတ္တာတတိကပ်ပြီးတော့ရှုနေမယ်၊ပွားနေမယ်၊အားထုတ်နေမယ်ဆိုပါရင် သုဘဝိတံကောင်းစွာပွားသိအပ်ပြီးသောဘာဝနာရှိသောစိတ်တံစိတ်ကိုယ်ရာဘောဓာကသူရတရားဤနာသမတိဝေသတိမထိုးပေါက်မဝင်ရောက်နိုင်ပါအမြဲတမ်းယောဂီပုဂ္ဂိုလ်ဟာတတိဥကြည့်တဲ့စိတ်ကလေးနဲ့ထိုင်ရလဲရှုမှတ်သေးတယ်။ထိုင်ပြီးတော့ရှုမှတ်နေစဉ်ကကလမှလည်းမိမိဖောင်းမှုပိန်မှုအာယုံကိုကင်နိုင်ချာလို့ အခြားခြားပေါ်ရန်အာယုန်ဤကိုယောဂီပုဂ္ဂိုလ်ဟာကြားရင်ကြားလိုက်မှကြားရင်မြင်လိုက်မှမြင်နေနားလိုက်မှနားနေရှုမှတ်နေတယ်မိမိဘောင်းဝပင်ကိုအာယုန်လေးကိုပင်တိုင်းထားပြီးတော့မိမိရဲ့ခန္ဓာကိုအောက်ပိုင်းကအလယ်ပိုင်းကဆက်ပိုင်းကဝေဒနာလေးတွေပေါ်လာရင်လည်းဝေဒနာကိုရှုနေတယ်။နားရင်လည်းနားတာကိုရှုနေတယ်၊ညောင်းရင်လည်းညောင်းတာကိုရှုနေတယ်၊ပူရင်လည်းပူတာကိုရှုနေတယ်၊မျက်နှာပေါ်လက်ပေါ်ရိုးရိုးရွရွရာရင်ရာတာကိုရှုနေတယ်။ အဲဒီလိုပွန်ရန်အာယုန်လေးကိုတတိဥသိတဲ့စိတ်ကလေးနဲ့ရှုနေမယ်ဆိုပါရင်အဲဒီရှုနေတဲ့အချိန်ရှုမှမမြင်နေတဲ့အချိန်ဒီကိလေသာဆိုတဲ့ญาณဒေါသမောဟဆိုတဲ့မိုးရင်မိုးပေါက်ပြီးဝင်နိုင်သလားမဝင်နိုင်ဘူးလားမဝင်နိုင်တော့ဘာကြောင့်လဲဆိုတော့ရှုမှတ်မှုတတိလေးမြဲလို့လားမမြဲလို့လားမြဲနေလို့ တကယ်လို့ယောဂီပုဂ္ဂိုလ်ကထိုင်တော့ထိုင်ပြီးတော့နေတယ်ဒါပေမဲ့ကမ္မထာအာယုံပေါ်မှာရှုစိတ်ကလေးမရောက်ဘူးထိုင်တော့ထိုင်နေတယ်တွေးရင်တွေးနေတယ်ငြင်းရင်ငြင်းနေတယ်စဉ်းစားရင်စဉ်းစားနေမယ်ငိုက်ရင်ငိုက်နေမယ်အဲ့ဒီတတိလွတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတော့ဒီကိလေသာမိုးရင်မိုးပေါက်ပြီးမဝင်နိုင်ဘူးလားဝင်နိုင်တယ်အဲ့ဒါကြောင့်ဘုရားတို့ယောဂီများထိုင်ပြီးရှုမှတ်နေခြင်းမှာလည်းပဲရှုမှတ်မှုတတိကလေး လွတ်ရမလားမလွတ်ရဘူးလားမလွတ်ရဘူးအဲဒီလိုတိုင်းပြီးရှုမှတ်နေသလိုမိမိရဲ့ခန္ဓာကိုယ်ရက်တဲ့ဣရိယာပုဂ္ဂိုလ်နဲ့ရက်နေစဉ်မှလည်းပဲအဲဒီရက်တဲ့ဣရိယာပုဂ္ဂိုလ်ကိုစုစိုက်ပြီးတော့ရက်တဲ့ရက်တဲ့လိုရှုမှတ်ပါအဲဒီရက်တဲ့ဆိုတာမိမိရဲ့ခန္ဓာကိုယ်ထက်ပိုင်းကနေပြီးတော့အောက်ပိုင်းခန္ဓာကိုယ်ကောင်းပိုင်းကနေပြီးတော့အောက်ပိုင်းရှင်ပြားရှိအောင်တကောလုံးကိုအာယုစိုက်ပြီးတော့ရက်နေတဲ့အမူအရာလေးကိုရက်တဲ့ ရက်တွင်ရှုမှတ်နေပါရှုမှတ်နေလို့ရှိရင်ယောဂီရဲ့တဏ္ဍာမှာငါရနေတာလည်းမဟုတ်ဘူးသူရနေတာမဟုတ်ဘူးပုဂ္ဂိုလ်တ attva ရနေတာမဟုတ်ဘူးအဲဒီမှာတောင့်တင်းနေတဲ့သဘောလေးတွေတွေ့ရတယ်။တွန်းကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောရင်းရင်နေတဲ့သဘောလှုပ်ရှားရွေ့ချမ်းနေတဲ့သဘောအဲဒီဝါယောတန်ရဲ့ထောက်ကန်တောင့်တင်းနေတဲ့သဘောလေးဒါပဲတွေ့နေရတယ်။ဒီဝါယောတက်ကလေးကရုပ်ရင်းသိနေတာလေးကပါတယ်နဲ့။ အဲဒီမှာရက်ခိုက်ကလေးမှာရက်ကျလို့ရှုမှတ်နေစဉ်မှလည်းပဲအဲဒီယုံတဲ့နာမ်ကိုသာတွေ့နေရမယ်။အဲဒီရန်ရင်းနဲ့ပဲအဲဒီယောဂီပုဂ္ဂိုလ်ဟာမိမိရဲ့ခန္ဓာကိုယ်မှာပေါ်လာတဲ့များအာယုံလေးတွေဒီကိုယ်လုံးကိုအာယုံစူးစမ်းပြီးတော့ကြည့်နေတယ်။အဲဒီမှာဘောင်းမပိန်မူလေးကသင်္ချာလာရင်လည်းရက်တဲ့အမူအရာနဲ့ဘောင်းနဲ့ပိန်နေရှုနေပါ။

ဒီလိုပဲဈေးညာသွားပြီးတော့ရှုမှတ်နေစဉ်မှလည်းပဲရှင်းလန်းတယ်ရှင်းလန်းတယ်ရွေချတယ်ရွေချတယ်တတိဥသိတဲ့စိတ်လေးနဲ့ရှုမှတ်နေလေဆိုရင်ပထမရှင်းလန်းလန်းလိုက်တယ်ဆိုရင်အဲဒီလမ်းတဲ့အာရုံလေးပေါ်မှာရှုမှတ်မှုလေးကပ်ပြီးသွားတယ်အဲလိုဒုတိယခြေလမ်းတွေနှမ်းလိုက်တဲ့အချိန်ကာလမှာပထမခြေလမ်းဆိုတာရှိသေးရလားမရှိတော့အဲဒီမှာဒုတိယခြေလမ်းတွေကုံဆုံးသွားလို့နောက်ထပ်တတိယခြေလမ်းတွေနှမ်းလိုက်တဲ့အချိန်မှာဒုတိယခြေလမ်းဆိုတာရောရှိသေးရလား အဲလိုခြေလမ်းလေးရဲ့တလမ်းပြတ်သွားလိုက်တလမ်းပြတ်လိုက်တလမ်းပြတ်သွားလိုက်တလမ်းပြတ်လိုက်နေအဲဒီမှာခြေလမ်းလေးခြေလမ်းနဲ့မြဲတာတွေ့မလားမမြဲတာတွေ့မလားဒီလိုတတိဥဒိရဲ့စိတ်ကလေးနဲ့ရှုမှတ်နေလို့ရှိရင်ယောဂီပုဂ္ဂိုလ်ဟာဒါကဒေါသမောဟဆိုတဲ့တရားတွေသိဉာဏ်လျှောက်ရင်းနဲ့ဝင်နိုင်လားမဝင်နိုင်ဘူးလားမဝင်နိုင်တော့ဒါကြောင့်ယောဂီပုဂ္ဂိုလ်ဟာဒီမှာတည်နေကြောင်းတွေကိုအမောဃတွေကောင်းမွန်စွာမောဃထားလို့ရှိရင် မိုးရီရွာပင်မဲ့လူလည်းပဲမိုးရီမိုးပေါက်တွေမယိုသိနိုင်သလိုနေပူပင်မဲ့လည်းပဲနေပြောက်တွေမထုံးနိုင်လို့လေလာပင်မဲ့လည်းပဲလေပူလေနေအေးတွေမဝင်ရောက်နိုင်သလိုတဲ့ဘာဝနာတရားတွေရှုပွားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာလည်းပဲအဲ့ဒီရှုမှတ်မှုဘာဝနာတရားတွေမကင်းဘူးရှုမှတ်မှုဘာဝနာတရားတွေအမြဲတမ်းတက်ပြီးတော့တည်နေနေဆိုပါရင် အဲ့ဒီယောဂီရဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာထိုင်ရင်ဖြစ်စေ၊ရံရင်ဖြစ်စေ၊သွားရင်ဖြစ်စေ၊လျောင်းရင်ဖြစ်စေမြင်ခိုက်မှဖြစ်စေကြားခိုက်မှဖြစ်စေနာခိုက်မှဖြစ်စေယနာသတိခိုက်မှဖြစ်စေတွေ့တိတွေ့တိခိုက်မှဖြစ်စေစေကုသင်္သာကြံတိခိုက်မှဖြစ်စေဒီတတိလေးမြင်နေပြီဆိုတဲ့ယောဂီရဲ့တဏ္ဍာမာယာကဒေါသမောဟကိလေသာတွေဝင်ခွင့်ရသေးရလားညာလုံးဝကိုမရနိုင်တော့ဘူးဘုန်းကြီးတို့မြတ်စွာဘုရားတက်တဲ့က အဲဒီမှာသာရကလေးတစ်ခုပြောရရင်ဘုရားရှင်ကိုရောမြတ်ကြီးရဲ့ညီတော်ဖြစ်တဲ့နန္ဒမင်းသားနန္ဒမင်းသားကိုမြတ်စွာဘုရားသူ့ညီတော်ကိုခါသူ့ရဲ့ဇနပရကလျာဏီနဲ့သူလျာရပ်ပါလက်ထချင်းညာရဲ့နေ့တပိတ်တန်းပြီးကြောင်းခေါ်ပါဘုမယဟန်ပြုပေးလိုက်တယ်အဲဒီမှာဇနပရကလျာဏီနဲ့သူလျာရပ်ပါလက်ထချင်းညာရဲ့နေ့ကြီးကို နောင်တော်များကအကြောင်းပေါ်သွားပြီးယဟန်ပြုပေးလိုက်တာဆိုတော့သာသနာမှာပျော်လားမပျော်ဘူးလားမပျော်ဘူးဒါပေမဲ့နောင်တော်ဘုရားကိုလည်းလေးစားယူပြီးချစ်တယ်နောင်တော်ဘုရားရဲ့စကားကိုလည်းမပယ်ရှမ်းလို့တဲ့အတွက်ကြောင့်အဲ့ဒါပါသိခံပြီးတော့အောင်ရသိခံပြီးတော့နေပေမဲ့လို့လည်းမပျော်ဘူး နောင်တော်ဘုရားကမိပြီးတော့မိမိခန္ဓာညာဆိုင်ပြီးတော့ဟောဒီပฏิပဒါဘောဂတရားယေရှုမပွားများအားထုတ်ခံပြီးမဲ့လို့လည်းယေရှုမတဲ့အာယုပေါ်မှာစိတ်တနည်းစိတ်ကဟောကဇဏပဒကလျာဏီရဲ့မှားလိုက်တဲ့စကားတန်ကိုပဲကြားမိတယ်။ဇဏပဒကလျာဏီကနေပြီးတော့ဘုံတော်ဘုရားဉာဏ်ဉာဏ်ကြီးပြန်ကြွတော်မူလာခဲ့တာအဲဒီမှာမှားလိုက်တဲ့အဲဒီအတန်လေးနဲ့သူ့ရဲ့မှားလိုက်တဲ့ဟန်ပါမူရာ ဒါကိုပဲပြန်ပြီးတော့ကြားရောက်နေတဲ့အတွက်ကြောင့်ကိုအဲ့ဒီမှာတရားယေရှုမှလို့မရမရတော့သာသနာတော့မပြောမပြောဘဲနဲ့အောင်ဤနေရတာဆိုတော့သားလို့လည်းမဝင်ဤလို့လည်းမပြောဆိုတော့အရေးအချင်းတွေကတဖြည်းဖြည်းပိန်ချုံကြုံနေပြီးတော့အရေးအချင်းတွေကချောက်ကပ်လာအရေးအချင်းတွေကမကြည့်နဲ့တော့အဲဒီမှာသူနေကြတဲ့ဉာဏ်တော်တွေကဘယ်လိုအကြောင်းကြောင့်လဲဘယ်လိုယောဂါတွေဘယ်လို ဝေဒနာတွေခံစားနေရလို့လည်းမေးတဲ့အခါကျတော့မှသူတာသနာတော်မှာမပြောဘဲနဲ့နေရတဲ့အကြောင်းတွေကိုပြောတယ်။အဲဒီလိုသာသနာတော်မှာမပြောတဲ့အတွက်ကြောင့်မို့သူသာသနာတော်ကနေပြီးတော့လွတ်ရလွန်ကြောင်းထွက်ပြေးလို့တဲ့ဆန္ဒတွေရှိတဲ့အကြောင်းတွေကိုပြောတယ်။ဒီအကြောင်းကိုမြတ်စွာဘုရားဝေယံတော်ရင်လျှောက်တော့မြတ်စွာဘုရားကနန္ဒမထေရကိုမြတ်စွာဘုရားတခါလေတိုးရကနေပြီးတော့တခါလေမိလောင်ပြင်းနေရခေါ်ခေါ်သွားပြီးတော့နတ်ကြီးကိုခေါ်သွားတယ်။ ဒီငကုံလေးဆွဲခိုင်းပြီးနတ်ပြည်ကိုခေါ်သွားတယ်။အဲနတ်ပြည်ရောက်တဲ့အခါကျတော့တရားမင်းရဲ့ဘုံပိမှန်ရောက်ရောက်တဲ့အခါကျတော့တရားမင်းနဲ့တကွာနတ်သမီးကြီးအကုန်လုံးဝိုင်းပြီးတော့မြတ်စွာဘုရားနဲ့တကွာဖမ်းလာတဲ့ညီတော်အာနန္ဒာကိုယူတည်ပြုတဲ့ကြောကြ။အဲလိုကြောတဲ့အခါကလည်းကြတော့မှအဲဒီမှာမြတ်စွာဘုရားကတော့တကွာအာယုံကြောင်းလိုက်တာပဲ။အာယုံကြောင်းလိုက်တာတစ်ခါတည်းမှာယောဂီပုဂ္ဂိုလ်ကြီးဟာတရားရှိမှမရဘူးဆိုရင် အဲဒီအဲ့လိုအာယုံလေးကြောင်းပြေတယ်ပေးရတာတရားမဲ့ကိုအာယုံကမရောက်တော့အိမ်ကြီးတဲ့ရောက်နေတဲ့ပုဂ္ဂိုလ်ဟာအိမ်မရောက်အောင်တခြားအာယုံတစ်ခုကြောင်းပေးရတယ်အဲ့လိုကြောင်းပေးရတယ်အခုလည်းပဲဒီတိုင်းနေသူသနဗရကလျာဏီကြီးရဲ့ရောက်နေတဲ့အတွက်ကြောင့်မြတ်စွာဘုရားကနတ်ကြီးခေါ်သွားပြီးနတ်သမီးအာယုံနဲ့ကြောင်းလိုက်ဗာအာယုံနဲ့ကြောင်းလိုက်တာလေဒီသနဗရကလျာဏီချက်အစပေါင်းများစွာတာတော်လှပတဲ့နတ်သမီးတွေကိုပြလိုက် အဲဒီမှာနတ်သမီးတွေကိုတွေ့ရတဲ့အခါကလည်းကြတော့နန္ဒနန္ဒမဖြစ်ရတာမြတ်တော်ကမခံနိုင်တော့ဘူးသူစိတ်ရှိအဲဒီမှာမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကညီဝမ်းတယ်ညီတော်နန္ဒဆင့်ရဲ့နန်းတော်မှာကြံရည်တဲ့နှမတော်သနပရကလျာမင်းနဲ့ဒီနတ်သမီးတွေကဘယ်ပုဂ္ဂိုလ်တွေကဘယ်သူကပို့ပြီးတော့နှံ့တယ်လို့မေးတယ်အဲဒီမေးတဲ့အခါကလည်းကြတော့မှအဲဒီမှာနန္ဒမင်းသားမြတ်စွာဘုရား လက်သမီးတွေအလုံးကိုလှကြပါလေဗျာတဲ့အလုံးပဲဓတတိယဒရာနိစ္စအလုံးကိုရှုကျင်သဘွယ်ကောင်းလိုက်တာဗျာပါတာရိကဒရာနိစ္စအလုံးကိုကြည့်ရှုဘွယ်ကောင်းလိုက်တယ်ကြည့်လို့ရှုလို့ကောင်းလိုက်အလုံးကိုလှပါလေဗျာတဲ့ဒီနတ်သမီးတွေကနန်းတော်မှာကျန်ရတဲ့သနပရကလျာဏီနဲ့အလှကိုရှင်ပြန်လိုက်တယ်ဆိုရင်နတ်သမီးတွေရဲ့အလှကို၁၆စိတ်စိတ်လို့တော့တစိတ်ကမမိပါဘူးဗျာဒီနတ်သမီးတွေကပုံစံ ညနေမှဒီနာသမီးတွေသင်သဘောကျမြင့်တဲ့သလားဆိုတော့နန္ဒမလိမ့်မညာသူသဘောကျမြင့်တဲ့အကြောင်းကိုမြတ်စွာဘုရားပြောတာအဲ့ဒီကံမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဘိဓမ္မာနန္ဒအဘိဓမ္မာနန္ဒနန္ဒညီဝနန္ဒအဘိဓမ္မာသာသနာတော်မှာပွင့်လျော်စွာနေပါတော့အလောနန္ဒညီဝနန္ဒအဘိဓမ္မာသာသနာတော်မှာပွင့်လျော်စွာနေပါတော့အလော ဟံဃာတိဟံဃာတိသစ္စာသစ္စရာပတာနိငါရသောနတ်သမီးတို့ကိုပတပါယရစေခြင်းငှာကိုကုဒ္ဒပါရဏခိုးချေဆင်းနေသူကုန်သောဆင်းရှိကုန်သောယေသနာဣစ္ဆရာပတနာငါရကုန်သောနတ်သမီးတို့ကိုပတိလပါယရစေခြင်းငှာဒေတိပါတိပါဘဝန်ခံသူ၏နတ်သမီးတွေရဖို့ငါဖျားဝန်ခံတယ် ကဲနတ်သမီးတွေရဖို့အတွက်မြတ်စွာဘုရားကိုယ်တိုင်ဝန်ခံချက်မပေးဘူးလားပေးတယ်ဒီဝန္တရာတဲ့သာသနာတော်မှာပြောပြောကြီးနေပါလေဒီနတ်သမီးတွေကိုတင်းတင်းတက်တက်မြန်လို့တွေဆိုရင်အဲ့ဒီနတ်သမီးတွေရဖို့တယ်ငါဘုရားအာမခံတယ်ညာသာဘုရား အာမခံချက်ပေးတယ်လို့ဒီလိုဘုရားရှင်ကိုတော်မြတ်ကြီးမိတ်ရှိတော် နန္ဒကလည်းမြတ်စွာဘုရားကြီးကိုတော်မြတ်ကြီးကိုပြန်ပြီးတော့အာမခံတဲ့သတိမိပန္တိပကဝံပါတိဘောဘောဒေသနာဣစရတတနာပတိလပါယကုက္ကုတပါရဏံအန္တိဘုံတော်နေဝတုံးနေတော့ပါတော်မူပြီးတော်မြတ်စွာဘုရားဘဂဝါမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးသည်ကိုကုရပါဒနာကိုကြီးအခြင်းနှင့်သူကုန်သောအခြင်းရှိကုန်သောဒေသနာ၅ရာကုန်သောဣစရတတနာ ယေသနာယကရပတနာ900ကုန်သောနတ်သမီးတို့ကိုပฏิလဘာယရစေခြင်းငှာပฏิလဘာယပฏิလဘာယရစေခြင်းငှာမေခရတမီးတို့အားသတိသတိပတိဘောဘောသတိပတိဘောဘောသတိပါတိဘောဘောအကယ်၍ဝန်ခံသည်ဖြင့်နတ်သမီးကရဖို့တွင်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးတကယ်လို့ဝန်ခံတယ်ဆိုပါရင်နဲ့ ဗန္ဒီဘုဒ္ဓနေဝတုနေတပ္ပတော်မူ၏သောမြတ်စွာဘုရားဗန္ဒီဘုဒ္ဓနေဝတုနေတပ္ပတော်မူ၏သောမြတ်စွာဘုရားဟံဘုရားတပိတော်ဒီဇမစရိယေမြတ်သောအရှင်ကိုဇမစရိယေသိက္ခာသုံးပါးဖြင့်ရည်တွက်အပ်သောသာသနာတော်၌အဘိရမိတံမိအဘိရမိတံမအလွန်မှု့လျောပါတပိတော်ပြောပြောချင်းနေပါမယ်ဆရာ သိက္ခာ၃ရာဒီဥဆောင်သိရတဲ့သာသနာတော်များကြီးကိုသီလသိက္ခာသမာဓိသိက္ခာပညာသိက္ခာဆိုတဲ့အကျင့်နဲ့တရားဝီမိမိသဏ္ဍာန်မှာတည်အောင်ရှင်းပြီးတော့တပည့်တော်သာသနာတော်မှာပျော်ပျော်ကြီးနေပါမယ်။နတ်သမီးတွေကိုရဖို့အတွက်လည်းသောပြန်အမတ်ခံတယ်ဆိုရင်သာသနာတော်မှာပျော်ပျော်နေပါမယ်။ဒီတော့နန္ဒသာသနာတော်နေတာနိဗ္ဗာန်လိုခြင်းလိုလားနတ်သမီးလိုခြင်းလိုလား။ဒီလိုခြင်းနဲ့နတ်သမီးတော့ ကယ်ကိုလက်မကြီးကိုသူလိုချင်နေတာလိုချင်တဲ့အတွေ့အကြုံကိုတခါရင်သာသနာတော်မှာပျော်ပျော်ချင်းနေပါမယ်။သိက္ခာသုံးပါးကျင့်တဲ့တရားတို့ကိုတပည့်တော်ကျင့်မှမယ်။မြတ်စွာဘုရားကလည်းဒီဝန္ဒနာတဲ့ဒီကသိက္ခာသုံးပါးကိုသိရဲ့တဏ္ဍာမှာတည်အောင်ကျင့်။အဲဒီသင်ကျင့်ကြအထုံးမဲ့ဆိုပါရင်ငါဘုရားနတ်သမီးရဖို့အတွက်ငါဘုရားအာမခံတယ်။ဒီရဲ့ဒီအာမခံတယ်ဆိုတဲ့အခါကျတော့မြတ်စွာဘုရားနတ်ကြီးကနေခေါ်ပြီးဆင်းလာတယ် င်းလာပြီးဒီကရဲကြောင်းပြန်ရောက်သူနေရာသူသွားသူကြောင်းသူပြန်ပြန်ပြီးတော့လက်သမီးရဖို့အတွက်ဒီကရဲကိုဏ္ဍဦးကြောင်းကန်းလေးတော့မထွက်တော့ဘူးခါနဲ့တရားနဲ့အားထုတ်တယ်ဒီလားချင်းဒီသမားလေးချင်းဒီပညာချင်းဒီအားထုတ်တာကြောင်းကန်းလေးကမထွက်ဘူးဘာလို့ချင်းလို့လဲနတ်သမီးလို့ချင်းလို့နတ်သမီးလို့ချင်းတဲ့အတွက်ကြောင်းလေးကမထွက်ဘူးမြတ်စွာဘုရားလည်းကြောင်းတော့ပြန်ရောက်ပြီဆိုရင်လက်ချင်းကိုယ်တော်မြတ်ကြီးကဓမ္မသဘေမှာရောက်ပြီးတော့ ငါဘုရားဒီလိုဒီလိုဒီကနေ့ဒီကြောင်းကိုဟောခဲ့တယ်နန္ဒကိုလည်းပဲငါဘုရားဒီလိုအာမခံချက်ပေးခဲ့တယ်ဆိုတော့တန်ဃာတော်တွေပုံပုံဖွင့်ပါလိုက်အဲဒီမှာတန်ဃာတော်တွေကအဲ့ဒီရှင်နန္ဒလေးတွေကြောင်းလာတော့ပြီးတော့ဘယ်နှလဲကိုနန္ဒကြောင်းလေးကထွက်ပါဦးကိုတော့ထွက်ပါဦးရှင်ဘုရားဘယ်နှလဲနတ်သမီးကမရသေးဘူးလားကိုတော်တွေကိုတော်တွေကသွားပါပြီးတော့အဲ့ဒီမှာကြောင်းလာကနေသွားသွားပြီးတော့အဲ့ဒီမှာကိုနန္ဒကြောင်းလေးကထွက်ပါဦး ဒါသမီးမရသေးဘူးလားလို့ပြောကြတော့မှအဲ့ဒီမှာဉာဏ်ကအရှက်တာအဲ့ဒီမှာငါအကြောင်းကိုအကုန်လုံးသိကုန်ကြပါပေါ်လာလို့ရှက်အရှက်ပြီးတော့တခါလဲတရားကြီးကြည့်ပြီးတော့အထူးကြိုးစားပြီးအားထုတ်တာအဲ့ဒီမှာဧကောဝိပကတောအပ္ပမတောအာတာပိပဟိတတောဝိရံတောတရားကြီးကြီးသိဉာဏ်မှာတခါလဲချင်းကပြီးတော့အာတာပိကိလေသာကိုပူပန်စေတတ်သောလုံးလားရှိတော့ပဟိတတောနိဗ္ဗာန်သို့စေလွတ်အပ်သောသိရှိသည်ဖြစ် တခါနဲ့တရားအာယုံတစ်ခုထဲမှာပဲအာယုံစိုက်တာလည်းဖြတ်ပါစိုက်တယ်ကိုရှုမှတ်ရမယ့်အာယုံပေါ်မှာပဲထိုင်ရင်းနဲ့ရှုမှတ်တဲ့အာယုံပေါ်မှာရရင်နဲ့ရှုမှတ်မှုအာယုံပေါ်မှာသွားရင်နဲ့ရှုမှတ်မှုအာယုံပေါ်မှာစားရင်နဲ့ရှုမှတ်ဒီပေါ်မှာပဲစိတ်စိုက်တာလည်းဘာစိတ်မှမရှိတော့တခြားစိတ်ဘာလို့မှမရှိတော့အဲ့တော့နိဗ္ဗာန်ကိုစိတ်လုံးရတော့စိတ်ရှိပြီစိတ်နဲ့တခါနဲ့ရှုမှတ်တယ်အဲ့လိုကြိုးစားပြီးရှုမှတ်တဲ့အခါကလည်းကြတော့နတ်စီရသေဝါတဲ့မကြံမြင့်မိတာလေ အဲ့ဒီမှာအဟတပါဘူးနေအဲ့ဒီနရမတိရယဟန္တာဖြစ်သွားပါဖြစ်သွားတယ်တကယ်တရားလေးကိုအာယုံစိုက်ပြီးတော့ဒီကနေ့ရှင်းရှင်းနဲ့ကြိုးစားပြီးအားထုတ်လိုက်တယ်အဲ့ဒီခါကျတော့မှဝိပဿနာဉာဏ်နဲ့ဉာဏ်နဲ့ရှင်းရှင်းတက်သွားတော့ကဲတရားရာကဒေါသမောဟဆိုတဲ့ကိလေသာတွေဝင်ခွင့်ရသေးရဲ့လားသို့သောပိုင်းကတော့ခါနဲ့သူ့စိတ်ကမှတ်စိတ်မရောက်ဘူးသနပရကလျာမီရှိတဲ့စိတ်ကရောက်နေတော့ ကဲယောဂီပုဂ္ဂိုလ်များသူ့ရဲ့သံဃာမှာရှုမှတ်စိတ်တွေရှိသေးရလားမရှိတော့ဘူးဒီမှာအခုတရားအထုတ်တဲ့ယောဂီပုဂ္ဂိုလ်များနိဝရဏတရားတွေဝင်နေပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာတတိလွတ်နေတယ်နိဝရဏတရားတွေတစ်ပါးမှဝင်နေပြီဆိုရင်ယောဂီမှာမှတ်စိတ်ရှိတော့အင်းမှတ်စိတ်ကမြဲနေပြီဆိုရင်လည်းနိဝရဏတွေဝင်ဝင်ရသေးရဲ့လားတယောက်တည်းဝင်လာတဲ့အပ္ပတကားပါ ဆရာဖျက်တာဝင်လာတဲ့တကားဘောက်ကနေပြီးတော့ဘုန်းကြီးတို့အတွင်းကပုဂ္ဂိုလ်တွေကအပြင်ကိုထွက်မယ်ဆိုရင်တန်းစီပြီးထွက်နေရင်အပြင်ကလူဝင်လို့ရသေးလားကဲအပြင်ကလူတွေကဝင်နေပြီဆိုရင်အတွင်းကလူအပြင်ထွက်လို့ရသေးလားအခုလည်းပဲဒီတိုင်းနဲ့ဒီဝရဏတရားတွေဝင်နေတဲ့ပုဂ္ဂိုလ်ဟာတတိမြဲသလားမမြဲတော့ဘူးလားရှုမှတ်ဖို့တတိမမြဲတော့ဟောရှုမှတ်ဖို့တတိလေးလည်းမြဲနေရောဒီဝရဏတရားတွေဝင်ဝင်ရသေးလား အခုဒီမှာဒီတိုင်းစောစောကတော့ရင်တတိကမမြင်ဘူးအိမ်ကြီးနဲ့ပြန်ရောက်ခဏတော်ကြီးနဲ့ပြန်ရောက်အဲဒီမှာကိလေသာမိုးရင်မိုးပေါ့ပဲအဲဒီမှာဝင်တော့တာအခုတခါတည်းအားဆိုင်ပြီးတော့နိဗ္ဗာန်ကိုစေလွတ်အောင်လို့စိတ်ဆိုတော့ရှုမှတ်တဲ့အာယုံပဲစိုက်ပြီးတော့ထိုင်ရမှစိတ်ရတဲ့မှစိတ်သွားတဲ့မှစိတ်နဲ့အမြဲတမ်းရှုမှတ်စိတ်နည်းနည်းဆွဲဆွဲကြိုးစားပြီးအားထုတ်လိုက်တဲ့အခါကလည်းကြတော့အဲဒီမှာရာဂဒေါသမောဟဆိုတဲ့အဲဒီခြားစိတ်ခြားစိတ်တွေဝင်ခွင့်ရသေးလားဗျာ မရနိုင်တော့ဘူးအဲ့ဒီမှာနတ်စီရသေဝမကြံမြင့်မိတာလေအရတ္တအဟတဟုလို့ပါဘုရားတိရောက်တာအဲ့ဒီမှာဒီနန္ဒမထေရအဲ့လိုကြိုးစားပြီးတော့ဝိညာဉ်ဆိုင်ပြီးရှုမှတ်လိုက်တဲ့အခါကဏ္ဍကြတော့ဇာကဒေါသမောဟဆိုတဲ့ကိဋ္တာတရားကိုလုံးဝမဝင်တော့ဘဲနဲ့အဲ့ဒီမှာကိဋ္တာကြီးကင်းရချွတ်သွားငြင်းရဖြစ်တဲ့နိဗ္ဗာန်ပါကိုယ်တိုင်ဆက်ရောက်ပြီးတော့မျက်မှောက်ပြုပြီးတွေ့ပြီးသွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲအဲဒီမှာမိုးရီမိုးပေါက်တွေမယုံမဖိတ်အောင် ကောင်းမွန်စွာမိုးကတဲ့ထားတဲ့အေးဟာမိုးရီဘလောက်ရွာတယ်မိုးမယိုးသလိုပဲအဲမိမိတို့လည်းသတိကုသိတဲ့စိတ်ကလေးနဲ့ခြံရင်ကြံရင်တွားရင်လျောင်းရင်စားရင်တောင်းရင်ဘယ်နေရာပဲဖြစ်ဖြစ်ဘယ်အမူအရာနဲ့ပဲဖြစ်ဖြစ်ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်သတိကုသိတဲ့စိတ်ကလေးနဲ့ရှုနေပွားနေအားထုတ်နေနေဆိုရင်အဲ့ဒီရာဂဒေါသမောဟဆိုတဲ့မိုးရင်မိုးပေါက်ပြီးဝင်ဝင်ရပါမလားဗျာ။ အေးမရနိုင်တော့ဘူးဒါကြောင့်မို့ဒီမှာဆောင်းပုတ်ကလေးကအမိုးမကောင်းတိုက်ကြောင်းအိမ်တွင်မိုးရင်မိုးပေါက်ထိုးပေါက်စီဝင်ဘာဝနာနမိတ်မပွားစိတ်ဖြင့်ကိလေမိုးထိုးပေါက်ယူစီဝင်တဲ့ကိတာလေးဆိုကြည့်လိုက်မယ်အမိုးမကောင်းတိုက်ကြောင်းအိမ်တွင်မိုးရင်မိုးပေါက်ထိုးပေါက်စီဝင် ဘာဝနာနမိတ်မပွားစိတ်တွင်ကြည်လေမိုးထိုးပေါင်းယူစည်းဝင်အမိုးမကောင်းတဲ့ကြောင်းကိန်တွင်မိုးရေမိုးပေါင်းထိုးပေါင်းစည်းဝင် ဘာဝနာနမိတ်မကွာစိတ်တွင်ကိလေမောထိုးပေါင်းယူစည်းဝင်ကြိုင်ကြောင်းအင်ညိုကောင်းစွာမိုးတော်လုံးကြုံမိုးပေါင်းထိုးပေါင်းမလျော် ဘာဝနာနမိတ်ပွားစိတ်မှန်တော်ကိလေမောမတုမယုပြောတိုက်ကြောင်းအိမ်မျိုးကောင်းစွာမိုးတော် အေးမိမိတို့ကြောင်းနေမိမိတို့တိုက်နေမိမိတို့တိမ်နေကောင်းမွန်စွာမိုးထရင်မိုးရွာရင်မိုးရွာပါဦးမလားဒါကြောင့်တိုင်ကြောင်းအိမ်မျိုးကောင်းစွာမိုးတော်လုံးကြုံမိုးပေါင်းထိုးပေါင်းမလျော်ဘာဝနာနမိတ်ပွားသိမှန်တော် ကိလေမောမတိုးမယိုပြောဒီဘာဝနာစိတ်ကြီးအမြဲတမ်းရှိနေပြီဆိုရင်ကိလေသာမိုးရင်မိုးပေါက်ပြီးဝင်နိုင်ပါဦးမလားဗျာမဝင်နိုင်တော့ဘူးဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲအဲ့ဒီနန္ဒမထေရကတို့ဘာဝနာစိတ်ကြီးတစ်ခါတည်းအဆက်မပြတ်ထိုင်ရင်ရရင်တွားရင်တရားရင်ရင်ခိုင်ရှားခိုင်နာခိုင်သာခိုင်တွေ့ထိခိုင် 6တွာရကပေါ်သမျှအာယုန်တိုင်းဟောဒီအတိဥတည်တဲ့စိတ်ကလေးနဲ့ကပ်ပြီးတော့မပြတ်ရှုနေလို့ရှိရင်ကိလေသာတွေဝင်ခွင့်ရပါမလားဗျာဒီတကယ်လို့ဘုန်းကြီးတို့ယောဂီများကရှုမှတ်မှုလွတ်နေပြီထိုင်ရင်လည်းရှုမှတ်မှုမပအောင်လွတ်နေရရင်လည်းရှုမှတ်မှုမပအောင်သွားရင်လည်းရှုမှတ်မှုမပအောင်စားနေတဲ့ခါမှလည်းရှုမှတ်မှုမပအောင်တခြားတခြားနေကြကြိုက်နာကြိုက်ဒီမှလည်းရှုမှတ်မှုမပအောင် အဲလိုရှုမှတ်မှုတတိလွတ်နေပြီဆိုတာနဲ့ပဲကိလေသာတွေမဝင်နိုင်လေဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများအဲ့ဒီရံခါသောတာမောဟဆိုတဲ့ကိလေသာတရားစုတွေဝင်ခွင့်မရအောင်ထောက်တော်တာကပေါ်သမျှထိုင်ရင်ကြရင်မှရင်လျောင်းရင်ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်တတိဥသိတဲ့စိတ်ကလေးနဲ့အမြဲတမ်းရှုမှတ်နေဖို့မလိုဘူးလားဒီပေါ်တိုင်းကရှုမှတ်နေပြီဆိုရင်ကိလေသာတွေဝင်ခွင့်ရပါဦးမလားဗျာ ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယတ္တအာဂတံသုသနာဝုတိနသမတိဝိသတိဒေဝံသုဘဝိတံစိတ္တရာတောနသမတိဝိသတိသူစံနှကောင်းမှုစွာမိုးကာ၍ထာသောအတ္တရာအင်ကိုဘုဖြီရွာသောမိုးရိပ်မူဘောကိနသမတိဝိသတိယဓမ္မထိုးပေါက်မဝင်ရောက်နိုင်သလိုဒေဝတတ္တပမထာယုထုသူသာလည်း သုဘဝိတံကောင်းစွာပွားသိအပ်ကြသောဘာဝနာရှိသောသုဘဝိတံထိုင်ရင်ရရင်သွားရင်လျောင်းရင်ဆိုတဲ့ဣရိယာပုမယွေတတိဥတိတဲ့စိတ်နဲ့ရှုမှတ်ပွားများသုတ်စီအပ်ကြသောဘာဝနာရှိသောစိတ်ကံစိတ်ကိုယ်ရာဂောရာကဆိုတဲ့တရားဆိုသည်နသမတိဝိသတိမထိုးဖို့မဝင်ရောက်နိုင်ပါသည်။ ဣတိဣသောဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း